ခန်းကြီး62အငယ်1မှ4အကယ်စင်စစ်ငါဝိညာဉ်သည်ဘုရားသခင်ရှေ့မှညင်ဝတ်စွာနေတတ်၏ငါကိုကယ်တင်ခြင်းအကြောင်းသည်အထံတော်ကတဲ့ရောက်ရ၏အကယ်စင်စစ်ဘုရားသခင်သည်ငါ၏ကြောက်ငါကိုကယ်တင်ခြင်းအကြောင်းငါခိုလုံရာ ဖြစ်တော်မူ၍ငါ၌လှုပ်ရှားခြင်းများစွာမရှိရတင်တို့သည်အဘယ်မျှကာလပတ်လုံးတယောက်သောသူကိုတိုက်ကြမည်နီသူကိုတိန်သောအုပ်ယိုး လှုပ်သောထရန်ကဲ့သို့မှတ်၍သင်တို့အပေါင်းသည်အဘယ်မျှကာလပတ်လုံးဖြိုဖျက်ကြမည်နည်းထိုသူကိုမြင့်သောအရက်ကလှဲခြင်းကကြံစီလျက်နေကြ၏မှုသာကိုနှစ်သက်ကြ၏နှုတ်ဖြင့်ကကောင်းကြီးကိုပေးလျက်နှလုံး၌ကချိန်ဆခြင်းကိုပြုတတ်ကြ၏အငယ်ငါမှရှစ်အကယ်စင်စစ်ငါဝိညာဉ်သည်ဘုရားသခင်ရှေ့မှညင်ဝတ်စွာနေတတ်၏ ငါမျောလင့်ခြင်းအကြောင်းသည်အထံတော်ကတက်ရောက်ရ၏အကယ်စင်စစ်ဘုရားသခင်သည်ငါ၏ကြောက်ငါကိုကယ်တင်ခြင်းအကြောင်းငါခိုလုံရာ ဖြစ်တော်မူ၍ငါသည်လှုပ်ရှားခြင်းမရှိရာငါကိုကယ်တင်ခြင်းအကြောင်းငါ၏ဘုံပွင့်ခြင်းအကြောင်းကဘုရားသခင်ပေသည်ငါကိုအားပေးသောကြောင့်ငါခိုလုံရာကဘုရားသခင်ပေသည်အိုလူများတို့ဘုရားသခင်၌အစင်မပြတ်ခိုလုံကြလော့ ရှေ့တော်၌စိတ်နှလုံးကိုဖွင့်ပြကြလော့ဘုရားသခင်သည်ငါတို့ခိုလုံရာဖြစ်တော်မူ၏အငယ်ကိုမှဆက်နှင့်အကယ်စင်စစ်ယုံညံ့သောသူတို့သည်အနတ္တအတရေရှိသောသူတို့သည်မှုသာဖြစ်ကြ၏ချိန်ခွင်နှင့်ချိန်ဆက်လျင်ထိုသူအပေါင်းတို့သည်အနတ္တထက်တာ၍ပေါ်ကြ၏ညင်းစေခြင်းကိုမကူစားကြနှင့်အနိုင်အထက်လူယူ၍ မဝါကြွားကြနှင့်ဥစ္စာများပြားလျင်စိတ်ဆွဲလန်းခြင်းမရှိကြနှင့်ဘုရားသခင်သည်တစ်ချိန်ဗျာဒိတ်ပေးတော်မူပြီးနှစ်ချိန်မြောက်ငါကြားရသောဗျာဒိတ်ဟုမူကားတကိုးသည်ဘုရားသခင်၌ရှိ၏အိုထာဝရဘုရားကိုရောဒီဂုဏနှင့်ပြည့်စုံတော်မူ၏ကိုရောဒီလူအသီးသီးတို့အားသူတို့အကျင့်နှင့်အလျောက်အကျိုးအပြစ်ကိုဆက်ပေးတော်မူ၏